ဒါကနာမရူပပရိစေရဉာဏ်ဆိုတဲ့အပိုင်းကနာနဲ့ရုပ်ကိုပိုင်းခြားသိရမှာအဲ့တော့ရုပ်တရားလည်းဘာမှဘလို့မှမသိသေးဘူးနန္တရားကဘာမှလည်းမသိသေးဘူးဆိုရင်ဥဒ္ဒနောတရားဓမ္မတွေအဲ့ဒါတရားတက်တယ်လို့ပြောမလားမတက်ဘူးလို့ပြောမလားမတက်ဘူးလို့ပြောနော်ရုပ်တရားနံတရားကို အရှုကံဟာရုပ်နဲ့နံအရှုကံဖြစ်တဲ့ရုပ်တရားအပေါ်မှာတော်၎င်း အရှုခံဖြစ်တဲ့နံတရားပေါ်မှာ၎င်းသူ့ရဲ့လက္ခဏာကိုတရားဓမ္မတွေပိုင်းပိုင်းခြားခြားမှမတိသေးဘူးဆိုရင်အဲ့ဒါတရားကနိဗ္ဗာန်ဆိုတာအဝေးကြံသေးတယ်ဟုတ်တယ်မို့လားမှန်ပါဗျာနော်ဒါဉာဏ်သင်တွေထဲမှာ အစဆုံးဖြစ်တဲ့ရုပ်တရားနဲ့နံတရားတောင်မှဥဒ္ဒနောတရားဓမ္မတွေဘလို့မှ မကွဲသေးဘူးလုံထွေးနေတယ်ရုပ်ရဲ့ဖြစ်ပုံပြက်ပုံတွေလည်းမမြင်သေးဘူးနာမ်ရဲ့ဖြစ်ပုံပြက်ပုံတွေမမြင်သေးဘူးဆိုရင်ဒီယုံနံ နှစ်ပါးရဲ့ဖြစ်ပျက်ကို မမြင်ရင်ဒုက္ခကိုမမြင်ဘူးဒုက္ခလည်းမမြင်ရင် အနတ္တလည်းမမြင်ဘူးအဲ့တော့ယုတ်တရားနံတရားတို့ရဲ့ဖြစ်မှုပြက်မှုဆိုတာအရှုခံအဲ့တော့စာပေတွေနဲ့ပြောတော့အရှုဉာဏ်က၅မျိုးမဂ္ဂင်၈ပါးဒါစာပြောတွေပြောခဲ့တာနော်စာပြောတွေပြောခဲ့တာလွယ်လွယ်လေးကြီးပဲဒီလိုလို့ဒီလိုရှုလို့ပြောရင်နော်စာမပါတော့ ယုံရခက်မယုံရခက် ဖြစ်မှာစိုးလို့ဒါစာပေတွေနဲ့လည်းဦးဇင်းတို့အကြိမ်ကြိမ်ရှင်းခဲ့ပြီရှင်းခဲ့တော့ဦးဇင်းရဲ့စိတ်ဆန္ဒကဘာဖြစ်ချင်လဲဆိုတော့တရားဓမ္မတွေအနိစ္စကလည်းရှုရမှာဒုက္ခလို့လည်းရှုရမှာအနတ္တလို့လည်းရှုရမှာဦးဇင်းဟိုတခါတုန်းကလည်းဟောတယ်ဟောတဲ့အခါကျတော့ဒါကြောင့်မို့တခါကြီးတယောက်တော့မအဲ့တော့မေးပါတယ်အရှင်ဖေဟာတလုံးနဲ့ရှုရမှာအဓိကရှုရမှာဟုတ်တယ် တလုံးကိုအနိစ္စဆိုအနိစ္စတလုံးကိုဥတည်ရှုရမှာအနိစ္စမမြဲတာတွေကိုအဖန်မှန်မြင်မှဒုက္ခကိုမြင်တယ်နော်ဒုက္ခသူ့အတူဉာဏ်ကအသက်ဝင်လာမှာအဲ့ဒီကြမှာအစိုးမရတဲ့အနတ္တဆိုတယ်လေသူ့အတူအကုန်လုံးဒီခန္ဓာကိုယ်ကြီးကငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်ဆိုတာပိုင်နိုင်ဆိုတာသူကသိတယ်အနတ္တဉာဏ်ကလည်းပေါက်မှာပေါက်မယ်ဆိုတော့လောက်ရမှာကတော့တခုပဲအဲ့တော့အဲ့ဒါကိုဦးစင်းကအခုဒီနေ့ တတိပဋ္ဌာန်တရား၄ပါးထဲမှာကာယ ानु ပတနာတတိပဋ္ဌာန်အပိုင်းအဲ့ဒါကယုတ်တရားကာယ ानु ပတနာတတိပဋ္ဌာန်ဆိုတာရှုတာကယုတ်ရဲ့အပေါ်မှာရှုတာနော်ဝေဒနာ ानु ပတနာစိတ်ဓာ ानु ပတနာဓမ္မ ानु ပတနာဆိုတဲ့နောက်၃မျိုးကနံတရားပေါ်မှာရှုတာရုပ်ပေါ်မှာရှုတာကာယ ानु ပတနာဝေဒနာ ानु ပတနာစိတ်ဓာ ानु ပတနာဓမ္မ ानु ပတနာကနံတရားပေါ်မှာရှုတာအဲ့ဒီတော့ဦးဇင်းတို့ ရုပ်တရားနဲ့နာမ်တရားပေါ်မှာအရင်ဆုံးဖမ်းရတာလွယ်တာကတော့ရုပ်ပေါ်ကလွယ်တယ်နော်ရုပ်ကြီးကဒါကြီးကပညာရုပ်ကြီးဆိုဒီမှာငုတ်တုတ်ကြီးထိုင်နေတယ်မျက်စိနဲ့မြင်လိုက်တာနဲ့တွေ့နေရတာဟိုးအဲ့တော့အဲ့ဒီပညာရုပ်ကြီးမြင်နေရကနေမှဟောပရမတ်ရုပ်ကိုစဖမ်းတဲ့ရှင်းစဉ်ကိုဒီနေ့ဥဒင်းသေးသေးချာချာရှင်းပြမယ်ရှင်းပြတော့အဲ့ဒီအတိုင်းအခုဒီနေ့လဲပွားပါပြီးရင်ကိုယ့်ရဲ့အိမ်မှာအိမ်မှာတရက်ကိုတနာရီလောက်တနာရီလောက်အဲ့ဒီနီးလေးနဲ့ လုပ်ကြည့်ပါနော်တနားကြီးထက်ပိုရရင်တော့ကောင်းတာပေါ့ဒါဦးဇက်ဈေးလျှော့ပေးတာပါနော်လျှော့လျှော့ပေါ်ပြောပေးတာတနားကြီးလောက်လေးတော့တစ်ချိန်နဲ့တနားကြီးမရလဲမနေ့နိုင်ဝဲညနေနိုင်ဝဲလောက်လုပ်ပါလို့ဆိုတာကနော်နောက်ဆုံးရိုးရိုးထိုင်ရင်းနဲ့မရလဲလျှောင်းရင်းနဲ့အိတ်ရင်းနဲ့လုပ်ပေါ့ဒါလျှော့ပေးရတာပါနော်မလုံးမလုံးဖက်နေပါဆိုလို့နော်အဲ့တော့လုပ်ရင်တော့အကောင်းဆုံးပေါ့ဖဏနာကြီးထိုင်ထိုင်အဲ့တော့အခုရုပ်ကရုပ်ရသဘော အဲ့ဒါလေးကိုဦးဇင်းတို့သေးသေးချာချာအခုထပ်ပြန်ရှင်းမယ်နော်ရုပ်ဆိုတာရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲလို့ရုပ်နော်ဒီတေနာပိရုပ်ပတိဩနေနာပိရုပ်ပတိစာထဲမှာတော့ဒါအဲ့လိုတွေလာတာဒါကပူလို့လဲဖောက်ပြန်နေတာအေးလို့လဲဖောက်ပြန်နေတာလို့ပြောတာနော်အဲ့တော့ပူပြီးတော့လဲဖောက်ပြန်တာပဲအေးပြီးတော့လဲဖောက်ပြန်တာပဲမာပြီးတော့လဲဖောက်ပြန်တာပဲတင်းပြီးတော့လဲဖောက်ပြန်တာပဲဒါကို မြတ်စွာဘုရားကရုပ်ဆိုတာဘာလဲရုပ်ဆိုတာဖောက်ပြန်ပျက်စီးတတ်တဲ့သဘောရှိတယ်လို့ပြောလိုက်တာအဲ့တော့အဲ့ဒီရုပ်ကိုအရင်လိုက်မယ်နော်ရုပ်ကိုလိုက်ပြီးတော့မှဦးဇင်းတို့တရားဓမ္မတွေတမာတိတက်မှနန္တရားရဲ့အပိုင်းကနေမှပြန်လိုက်မယ်အဲ့ဒီလိုလေရုပ်နဲ့နာနဲ့အပိုင်းကိုတရားဓမ္မတွေခွဲခြားပြီးတော့များအဲ့လိုလေကျင့်ကြည့်ပါအဲ့ဒီကြတော့ရုပ်တရားတွေရဲ့သဘာဝတရားတွေသဘောတရားတွေ ရုပ်ရဲ့ဖောက်ပြန်ပြောင်းလဲပျက်စီးနေတာတွေကိုပိုင်းပိုင်းခြားခြားညံထဲမှာမြင်လာရင်အဲ့ဒီရုပ်ပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းညှို့တဲ့နံတရားကိုဖမ်းရတာလွဲလာမယ်နော်ဦးဇင်းတို့ကောင်းငင်မှာအဲဟိုမှာလေရင်လေရင်လေရင်ဆိုတော့လှမ်းကြည့်တာလေရင်ကမတွေ့ဘူးဟေ့ဘယ်နာမှာတော့ဟာမတွေ့ပါဘူးဆိုတော့ဟိုမှာလေးတိမ်ထိုင်လေးနားမှာဟောတိမ်လေးကိုအကြောင်းပြုပြီးမှလေရင်ကိုဖမ်းကြည့်ရတာအဲ့ဒီတိုင်းပဲနန္တရားကိုကြည့်တဲ့အခါကျတော့လေရုပ်ကို မူတည်ပြီးမှအော်ရုပ်ကပေါ်လိုက်လို့နာငါပြောင်းညွတ်တယ်ဒါလေးကိုဖမ်းတဲ့အပိုင်းကိုအဲ့တော့ဒုတိယအဆင့်ပေါ့နော်အဲ့တော့ဦးစင်းဒကာဒကမတွေကိုရုပ်နံကွဲစေခြင်းတာရုပ်တရားတွေရဲ့သဘာဝတရားတွေပိုင်ပိုင်ခြားခြားသိကျင်တော့ဦးဇင်းတို့ဒကာဒကမတွေအဲ့ဒီရုပ်ရဲ့သဘောကိုဦးဇင်းတို့ကအခုမြင်အောင်ကြည့်ပါရုပ်သဘောဆိုတာဖောက်ပြန်နေတတ်တယ်ပြောင်းလဲနေတတ်တယ် ဖောက်ပြန်တဲ့သဘောပြောင်းလဲတဲ့သဘောလို့အဲ့ဒါကိုရုပ်လို့ပြောလိုက်တော့အဲ့ဒီရုပ်ဆိုတာဘာလဲပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးနဲ့စုဖွဲ့ထားတဲ့ဟာတွေကိုရုပ်လို့ပြောတာဒါကနော်စာလို့ပြောလိုက်တဲ့အခါကျတော့ပထဝီဓာတ်တေသောဓာတ်အာဘောဓာတ်ဝါယောဓာတ်နော်အဲ့ဒါမှဝဏခဏရတ္တဩဇာဆိုပြီးတော့အဲ့ဒါတွေပါပါတယ်အထက်ကလရုပ်တွေအဲ့တော့ဒါကစာလို့ပြောလိုက်တာစာလို့ပြောတော့ဟုတ်ပြီဦးဇင်းတို့ကအခု ဦးဇင်းတော်ဒကာဒကမတွေရုပ်တရားကြီးဟာအခုကဲထိုင်နေတာကြီးအဲ့ဒါထိုင်နေတာကြီးကရုပ်တရားရဲ့အစုဝေးကြီးအဲ့ဒါခန္ဓာ၅ပါးရဲ့အစုဝေးကြီးလို့ခေါ်တယ်အဲ့ဒါကြီးကိုဒီတိုင်းပဲရှုရမှာလားဆိုတော့အဲ့ဒီမျက်စိနဲ့မြင်နေတာကအဲ့ဒါပညာခန္ဓာမျက်စိနဲ့မြင်နေတာကပညာခန္ဓာဝိပဿနာရှုရင်ပညာကိုမရှုရဘူးเนาะဝိပဿနာရှုတဲ့အခါကျပညာကိုမရှုရဘူးဘာကိုရှုရတာ तू ကပရမတ်ကိုရှုရတယ် ပရမတ်ဆိုတာက तू ကကင်တွယ်လို့မရဘူး။ဉာဏ်လေးနဲ့ပဲသိရတယ်။သဘောနဲ့ပဲသိရတဲ့အရာကိုပရမတ်လို့ပြောတယ်နော်။ပရမတ်ဆိုတာသဘောပဲသိလို့ရတာ။သဘောပဲသိလို့ရတယ်ပရမတ်။အဲ့ဒီပရမတ်ကိုရှုမှာမျက်စိနဲ့မြင်နေရတဲ့ခေါင်းကြီးကိုယ်ကြီးခြေကြီးလက်ကြီးတန်တန်ကြီးဇာကြီးကိုတိုက်ရိုက်ကြီးရှုတာမဟုတ်ဘူးဒါပေမဲ့အဲ့ဒီပရမတ်ဆိုတာကလည်းအဲ့ဒီပညာကြီးထဲမှာပဲရှိတာနော်ပညာခန္ဓာကြီးထဲမှာပရမတ်ရှိတာ အဲ့ဒီပရမတ်ကိုဦးဇင်းတို့ကအခုကြည့်မယ်အဲ့ဒီတော့ရုပ်ဆိုတာဘာလဲရုပ်ဆိုတာဖောက်ပြန်ပြောင်းလဲနေတာတဲ့ရုပ်သဘောတွေကဖောက်ပြန်တတ်တယ်ပြောင်းလဲတတ်တယ်တဲ့ तू ကသိတတ်လားဆိုတော့ तू ကမသိတတ်ဘူးတဲ့သိတတ်တာကနာနော်မသိတာကရုပ်သိတာကနာတဲ့ကဲအဲ့ဒီတော့အခုခန္ဓာကိုယ်ကြီးကဒါရုပ်တရားကြီးပြဉ္ညာရုပ်ကြီးကလည်းအခုခေါင်းကြီးကိုယ်ကြီးခြေကြီးလက်ကြီး အဲ့ဒါကနန္တရားတာမရှိရင်ဦးဇင်းတို့မသိဘူးဟုတ်တယ်မို့လားနန္တရားတာမရှိရင်အိပ်ပျော်နေတဲ့အခါဆိုရင်ဦးဇင်းတို့ခေါင်းတွေကိုယ်တွေခြေတွေလက်တွေဦးဇင်းတို့ပြန်မမြင်ဘူးလေအိပ်ပျော်နေတဲ့အတွင်းမှာဟုတ်တယ်မို့လားဘာလို့လဲဆိုရုပ်ကြီးကသူ့ကြီးပဲတတ်တတ်မသိတတ်ဘူးတဲ့အဲ့ဒီမသိတတ်တာကယုတ်သိတတ်တာကနာဟုတ်ပြီအဲ့ဒီရုပ်ထဲမှာသိတတ်တဲ့မသိတတ်တဲ့ဒီယုတ်ကြီးထဲမှာဟုတ်ပြီဦးဇင်းတို့ကပရမတ်တရားကိုရှာမယ် ပရမတရားကိုရှာတဲ့အခါရောက်တော့အဲ့ဒီမှာအခုတေဇောလို့ပြောလိုက်တဲ့တေဇောဓာတ်ဆိုတာကသူကသူ့ရဲ့သဘောတရားကိုဆောင်ဓာတ်လို့ဓာတ်လို့ပြောတာတဲ့ပူတဲ့သဘောကလည်းသူကသူပူပြတာပဲအေးတဲ့သဘောကလည်းအေးပြတာပဲတောက်တဲ့သဘောကလည်းတောင့်ပြတာမာတဲ့သဘောကလည်းမာပြတာပေါ်ပေါ်ပေါ်ပေါ်ပြနေတာအဲ့ဒါဓာတ်သဘောတွေတဲ့နော်သူသဘောတွေကသူကသူဆောင်းဆောင်ပြနေတာ အဲ့ဒါကိုမြတ်စွာဘုရားကဓာတ်ယုတ်လို့သုံးလိုက်တာယုတ်ဓာတ်လို့သုံးလိုက်တာယုတ်ဓာတ်နန္ဒတ်နော်ယုတ်ဓာတ်နန္ဒတ်လို့မြတ်စွာဘုရားသုံးလိုက်တာသုံးလိုက်တဲ့အခါကျတော့ဟိုအရင်တော့ကတော့ဦးဇင်းတို့လည်းဒီဟာနှစ်ခုကိုတော်တော်လေးခွဲတတ်ဖို့တော်တော်ကိုမတတ်ဘူးဖြစ်တာဘာလို့လဲဆိုတော့ပူတဲ့သဘောကပူတယ်ပူတာကိုပေါ်ပြတာ ပူတာယုတ်အေးတဲ့သဘောအေးတာပေါ်ပြတယ်အေးတာယုတ်ဆိုတော့ ပူတာကလည်းရုပ်အေးတာကလည်းရုပ်ဟိုကစာထဲမှာလာတာကရုပ်ရဲ့သဘောကဘာလဲရုပ်သဘောကပြောင်းလဲပြနေတာနော်ဖောက်ပြန်ပြနေတာရုပ်လို့စာကကြောအဲ့လိုဖွင့်ထားတယ်ဒီမှာကျတော့ပထဝီဓာတ်ဒီမာရသဘောပြောတဲ့သဘောရှိတယ်မာရာပေါ်ရင်ပထဝီပြော့တာပေါ်ရင်ပထဝီပူတာပေါ်ရင်တေဇောအေးတာပေါ်ရင်တေဇောလှုပ်ရှားတယ်တွန်းကန်တယ်ဆိုဝါရောဖွဲ့စည်းယိုစီအာဘောဆိုတော့ ဓာတ်နဲ့ဓာတ်ရုပ်ကဉာဏ်ကမကွဲဘူးအဲ့ဒါအပွင့်လဲဆုံးပြောရင်ဘယ်ကြမှာကွဲသွားလဲဆိုတော့မူလာသိအင်းဆရာတော်ဘုရားကြီးရဲ့တရားထဲမှာကြမှာဆရာတော်ဘုရားကြီးခွဲပြလိုက်တာတခါတခါမတော်တဲ့တေဇောဓာတ်ပထွေဓာတ်တေဇော အာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးဟာ သူ့သဘောသူဆောင်းနေတာတဲ့သူကသူ ပေါ်ပေါ်ပြနေတာအဲ့ပေါ်ပေါ်ပြတာဒီဓာတ် ပြောင်းတာဒီရုပ်တယ်ဆရာတော်ကြီးအဲ့ကြမှာအော်စာနဲ့ညီလိုက်တာလို့ဟောဆရာတော်ကြီးခွဲပြလိုက်တော့မှာနော်ဒါကြောင့်မို့ခန္ဓာဉာဏ်ရောက်တဲ့ပုံကိုယ်တွေခွဲတဲ့အခါမှာတကယ်ဉာဏ်ကသိတယ်ဆိုတာကိုယ့်အကိုကျတော့စာရာဖတ်ထတာ နားမလည်ဘူးအဲ့ဒီဓာတ်နဲ့ရုပ်ကိုပတ်ချလဲနေတာဓာတ်ကလည်းပေါ်ပြတဲ့ဟာလည်းဓာတ်ရုပ်ကြတော့လေဒီပထဝီတေသောကိုရုပ်လို့ခေါ်တယ်ဆိုတော့ ပထဝီတည်သောအာဘောဝါရောရုပ်ဆိုတာကပြောင်းလဲပြနေတယ်ဖောက်ပြန်ပြနေတယ်လည်းပြောတယ်အဲ့တော့နားမလဲဘူးအဲ့ဒီကျမဆရာတော်ဘုရားကြီးရဲ့ရှုွက်ရှင်းတန်းလေးကိုနားထောင်လိုက်တဲ့အချိန်မှာညံမြလင်းသွားသလိုတော်တော်ကိုဝမ်းသာတာတခြားလုံးနားမလဲခဲ့တဲ့အဲ့ဒီရုပ်နဲ့ဓာတ်နဲ့မကွဲခဲ့တာနောက်ပြီးတော့အကြောင်းကျိုးပြိဿသမုပ္ပါဆင်ញဉဏ်နေမရခဲ့တာအဲ့ဒီဆရာတော်ဘုရားကြီးရဲ့ရှုွက်ထဲမှာဦးဇင်းတော်တော်လေးအဲ့တုန်းက စပြီးတော့နားလည်ခဲ့တယ်အရန်လည်းကျင်တတ်သွားတာပေါ့နော်အဲ့ဒါကြောင့်မို့အခုထိုင်လိုက်တဲ့အခါကျတော့တဲ့တရားထိုင်လိုက်တဲ့အချိန်ကျတော့ဦးဇင်းတို့ဒကာဒကမတွေတောက်တဲ့သဘောတင်းတဲ့သဘောပူသဘောအေးသဘောဆိုအဲ့ဒါပေါ်ပြလာတာအဲ့ဒါဓာတ်အဲ့ဒီဓာတ်တွေကိုအများကြီးမရှင်းတော့ဘူးဦးဇင်းနော်ဘာကြောင့်လဲဆိုဦးဇင်းရုပ်ကိုသွားခြင်းလို့နော်အဲ့တော့ပေါ်ပြလာပြီတဲ့ဟုတ်ပြီပေါ်ပြလာတဲ့အဲ့ဒီသဘောကဦးဇင်းတို့ဒကာဒကမတွေအဲ့ဒီအခု ပူတယ်ဆိုပေါ်တာလေးကိုသတိထားကြည့်အဲ့ဒီပူတာလေးကနည်းနည်းလေးပူလာတယ်နည်းနည်းလေးတိုးပူလာတယ်ဟောအများကြီးပူလာတယ်ပြောင်းမသွားဘူးလားပြောင်းမသွားဘူးလားနည်းနည်းလေးပူတယ်တိုးတိုးပြီးတော့ပူတယ်အများကြီးပူတယ်ဆို ပြောင်းလဲသွားတာတင်းသဘောလေးပေါ်ပြတာသဘောပေါ်ပြတာနော် တင်းတဲ့သဘောလေးပေါ်ပြတဲ့ခါကျအဲ့တင်းတဲ့သဘောလေးကနည်းနည်းလေးတင်းတယ်နည်းနည်းလေးပေါ်တင်းလာအများကြီးတင်းတယ်တင်းတာလေးကလည်းပြောင်းနေတာအဲ့ဒီပြောင်းလွဲတဲ့သဘောလေးကိုပဲရုပ်လို့ပြောမှာနော်နားလည်ကြလားမသိဘူးနားလည်ပါတယ်ခင်ဗျဓာတ်ကသူ့အတူပေါ်ပြခဲ့ပြီဓာတ်သဘောကဓာတ်ကသဘာဝံဓာရေတိတိဓာတုသဘောတရားကို နော်သူ့သဘောသူ ဆောင်ပြနေပြီ သူသဘောသူပေါ်ပြနေလိုက်ပြီအဲ့ဒီတင်းတဲ့သဘောပြော့တဲ့သဘောမာတဲ့သဘောပူတဲ့သဘောအေးတဲ့သဘောဆိုသဘောပေါ်ပြလိုက်တဲ့ခါကျအဲ့ပေါ်ပြလိုက်တဲ့သဘောလေးက तू ကမြဲမနေဘူး तू ကပြောင်းနေတာနည်းနည်းလေးတင်းတာနေများများလေးတင်းတယ်များများတင်းတာနေမှာအများကြီးတင်းပြီးတော့နောက်ပင်တင်းတာကြီးကနေထုံတာပြောင်းတယ်ထုံတာကြီးကနေပူတာပြောင်းတယ်ဆိုပြောင်းလွဲနေတဲ့သဘော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 မြင်အောင်ကြည့်ရမယ်ဆိုတဲ့အခါကျတော့သူကဦးဇင်းတို့စစချင်းတော့ကိုတမာရီကိုယူကဲတွန်းနဲ့ကန်နဲ့နဲ့ဝင်နဲ့ထွက်တယ်နဲ့အဲ့ဒါနှစ်ခုပြောတော့လဲရှုပ်နေတယ်ဆိုကဲဝင်နဲ့ထွက်တယ်တာမှတ်နော်အဓိကဘာလိုချင်တာတမာရီလိုချင်တာဦးဇင်းကဟိုတနေ့ကအာတွန်းနဲ့ကန်နဲ့တွန်းနဲ့ကန်နဲ့အဲ့ဒါနေမှတ်ဆိုတဲ့အခါကျတော့တချို့လေတရားဓမ္မတွေအဲ့ဒီမှာမကွဲဘူးအဲ့ဒါကဦးဇင်းတို့ကဓာတ်ကမ္မထံတက်တက်သွားခြင်းလို့ ဓာတ်ကမ္မထံဝါယောဓာတ်ရဲ့တွန်းသဘောကံသဘောကိုသွားကျင်လို့ဦးဇင်းကဝင်တယ်ထွက်တယ်လို့မသိနဲ့တွန်းတယ်ကံတယ်လို့သိလို့ဒါဆရာတော်ဖျားကြီးတွေပေးခဲ့တဲ့ဤတိုင်ဦးဇင်းပေးတာပါနော်အဲ့တော့ကဲထားတော့အဲ့ဓာတွေကရှုပ်တယ်ဆိုရင်အဓိကလောက်ရမှာကနှာသီးဝါဝင်တဲ့လေလေးထွက်တဲ့လေလေးကို ဝင်တိုင်းသီးထွက်တိုင်းသီးသိတတိထားမယ်နော်နာသီဝလေလေးကိုဝင်တိုင်းသီးထွက်တိုင်းသီးတတိထားတတိထားတတိထားပြီးတော့ တတိလေးနဲ့အသာလေးနာသီဝလေးလေးဝင်တာလေးသိထွက်တာလေးသိသိနေရင်းနဲ့ဦးဇင်းတို့ရဲ့ဒကာဒကမတွေရဲ့ခန္ဓာကိုယ်မှာတချို့တလေဟောဒီမှာရင်ညွန်းအစပေါ်လိုက်မယ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့သေချာနားထောင်ခဲ့နော်ပေါ်မဲ့နေရာလေးကတချို့တလေကရင်ညွန်းမှာလာပေါ်တတ်တယ်တချို့တွေဟိုက်မျက်နှာပြင်ကြီးတွေလာပြီးတော့တခါတည်းမောမောမောမောရွာရွာရွာရွာနဲ့မျက်နှာပြင်ကစပြီးလာပေါ်တတ်တယ်နော်အဲ့ဒီတော့ မျက်နှာပြင်ကလည်းပေါ်တတ်တယ်တချို့တလေရကြတော့ငယ်တိတ်ပေါ့ဒါကြောင့်မို့ဟိုဦးဇင်းတို့လေဒီဆရာတော်ဘုရားကြီးရဲ့နီးစနစ်ပိုင်းမှာဆိုရင်သူတို့ကငယ်တိတ်ကစရှုခိုင်းတာနောက်ပြီးတော့ဦးဇင်းတို့ကန်နီကန်နီဆရာတော်ဘုရားကြီးသူတို့ရဲ့စာအုပ်တွေထဲမှာကြတော့ဆရာတော်ဘုရားကြီးကတော့ငယ်တိတ်ကရလို့မဟုတ်သူကသုံးပိုင်းပိုင်းတာခေါင်းတစ်ပိုင်းအလယ်တစ်ပိုင်းအောက်တစ်ပိုင်းဆိုပြီးသူကအဲ့ဒီရုပ်သဘောတွေကြည့်တဲ့နေရာမှာ तू ကအဲ့လိုသုံးပိုင်းပိုင်းတာအဲ့ဒါကတော့ ဒကာဒကမတွေကိုယ့်အပေါ်မူတည်တာအဲ့ဒါတော့သုံးပိုင်းပိုင်းပိုင်းဘယ်ကနေကြည့်ကြည့်ဦးစင်းလိုချင်တာကတမာတိကိုမွေးတမာတိမွေးပြီးရင်အဲ့ဒီစပေါ်တဲ့နေရာဘယ်နာကပေါ်ပေါ်ခြေပြားကပေါ်ပေါ်ခေါင်းပြားကပေါ်ပေါ်နှာသီးပြားပေါ်ပေါ်ကြိုက်တဲ့နေရာပေါ်ပေါ်ရာသည်တရားပဲနော်ကာယေတဘာဝံဝိထိတ်တဝါပฏิဇာနာထပုဏ္ဏပုဏ္ဏရသော်ဖျားပြောခဲ့တဲ့ဟာနော် ကာယေသဘာဝသဘောတရားတွေဟာကာယေကာယပေါ်မှာပေါ်တယ်ခန္ဓာကိုယ်ကာယပေါ်မှာပေါ်လာတဲ့သဘောတရားတွေကိုကာယေသဘာဝဝိတိတ်တဝါနော်ပฏิဇာနာထပုဏ္ဏပုဏ္ဏအဲ့ဒီခန္ဓာကိုယ်ကာယပေါ်မှာပေါ်လာတဲ့ရုပ်ဓာတ်သဘောရုပ်ကလာပတွေနော်ကလာပဆိုတာသောသောဓာတ်လေးတွေက ဖွဲ့စည်းထားတာ အဲ့ဒီဓာတ်ဓာတ်လေးတစ်ခုတစ်ခုမှာပထဝီတေသောအဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးတွေနဲ့ဖွဲ့စည်းထားတဲ့အဲ့ဒီယုတ်ကလာပါလေးတွေနော်အဲ့ဒါလေးတွေပေါ်လာမှာမျက်နှာဘွားပေါ်ရင်လည်းပေါ်လာမယ်ခေါင်းကပေါ်ရင်လည်းပေါ်လာမယ်ရင်ဘက်ကပေါ်ရင်လည်းပေါ်လာမယ်ခြေထောက်တွေကနေမှပေါ်ရင်လည်းပေါ်လာမယ်ဘယ်နာကစပေါ်ပေါ်အဲ့ဒီမှာပေါ်လာတဲ့အခါဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမွားမွားမွားမွား စစချင်းအဲ့ဒါတွေပေါ်လာမယ်နောက်ကြမှာတခါတည်းတင်းလာတာတောင်းလာတာခြုံလာတာပိုးလာတာနောက်မှလိုက်လာမှာစစချင်းကြောင့်အဲ့ဒါတွေကပေါ်မလာသေးဘူးပေါ်မလာသေးတော့အခုဒီနေ့ကရုပ်ကမ္မထံကိုရှုမှာနော်နာမ်ကိုမလိုက်နဲ့အောင်နာမ်ကိုမလိုက်နဲ့အောင်ဦးစင်းတို့တခါတော့မှတစ်ခုပြီးတစ်ခုမှလိုက်ဘာလို့လဲဆိုဦးစင်းကရုပ်ကမ္မထံတွေကိုတခါတခါမှတွေ ညာနဲ့ပိုင်းခြားပြီးတော့သိလာပြီဆိုတဲ့အချိန်ကျတော့မှနာနေကိုလိုက်ရင်နောက်ပိုင်းကျတော့ကျုစရာဆိုတာဒီယုံနဲ့ဒီနံပဲရှိတာဒီယုံနဲ့ဒီနံကိုပဲဆုံးအောင်မုံအောင်ရှုရမှာကြီးပဲအတူတူပဲအဲ့တော့နံကနေတက်လဲရတယ်ယုတ်ကနေတက်လဲရတယ်ကိုကလှုပ်ရမှာကယုတ်ကမထန်းကပေါ်လွင်တယ်နံကမထန်းကဥစဉ်စပင်အပြီးဝဲလက်ခတ်နေကြမှာဥစဉ်အဲ့ဒါကိုကြည့်ပြီးတော့ဥစဉ်စိတ်မကောင်းလို့ဒီနေ့ဒီဒီယုတ်ကမထန်းကိုဥစဉ်ပေးဖို့စဉ်းစားတာ ဘာလို့လဲဆိုတော့တရားတွေတော့လောက်တယ်တပတ်တပတ်တရားတွေကနာလိုက်မေးလိုက်ကြမြန်လိုက်ကြအာနောက်ထပ်တစ်ခါလာလဲဒုံရင်ဒုံရင်ဆိုရင်အဲ့တော့ဦးဇင်းတို့တရားဓမ္မတွေဒီတရားတက်မှာမဟုတ်တော့ဘူးတက်မှာမဟုတ်တော့ဘူးဆိုတော့အနိစ္စဒုက္ခအနတ္တလက္ခဏာဉာဏ်ကလည်းဘယ်တော့မှကိုကသိမှာမဟုတ်တော့ဘူးเนาะအဲ့တော့ဒီနေ့ကဝိပဿနာပေးမှာเนาะဝိပဿနာပေးမှာဒါအခုအစပြောနေတာဦးဇင်းနားလည်အောင်လို့သေသေးချာချာရှင်းပြနာအဲ့တော့ဟုတ်ပြီခန္ဓာကိုယ်မှာ ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမွားမွားမွားမွားအဲ့တော့တမာဒီအားကောင်းလာရင်ဟောဒီမှာနှလုံးအိမ်တွေကတခါတည်းကိုဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်နဲ့တခါတည်းကိုစီကြီးတစ်ခုရိုက်နေသလိုနေတာအဲ့တမာဒီအားကောင်းလာရင်နော်ခန္ဓာကိုယ်တွေမှာတခါတည်းခေါင်းတွေမြန်ကြည်လိုက်ရင်အာတင်းလာတာတွေကြက်လာတာတွေရွာရွာရွာရွာရွာမောမောမောမောမောမောခေါင်းကြီးတစ်ကောင်းလုံးဟာအကောင်လုံးတရိပ်ရိပ်တရွာရွာတမောမောနဲ့ အဲ့တော့ခေါင်းကစတွေ့တဲ့ပုဂ္ဂိုလ်ကခေါင်းကိုစကြည့်ရင်ညောကစတွေ့တဲ့ပုဂ္ဂိုလ်ကရင်ညောကစကြည့်မျက်နာပြင်ကစတွေ့တဲ့ပုဂ္ဂိုလ်ကမျက်နာပြင်ကစကြည့်အောက်ကခြေထောက်ကတွေ့တဲ့ပုဂ္ဂိုလ်ကခြေထောက်ကစကြည့်နေရာကိုဥစဉ်မပဲဘူးเนาะမြတ်စွာဘုရားပြောတဲ့အတိုင်းကာယေသဘာဝံဝိဒိတ်တဝါပေါ်တဲ့နေရာကစရှုစရှုတော့မပေါ်တာကိုလည်းစစချင်းမလိုက်နဲ့အောင်အရင်ဆုံးတမာရီကိုရအောင်ယူเนาะတမာရီရအောင်ယူတော့ ဝင်တိုင်းသည် ထွက်တိုင်းသည် ဝင်တိုင်းသည် ထွက်တိုင်းသည်အဲ့ဒါလေးကိုတတိထားတတိထားတတိထားပြီးတော့ဝင်တိုင်းသည် ထွက်တိုင်းသည်သိရင်သိရင်သိရင်သိရင်နဲ့ဦးဇင်းတို့ဒကာဒကမတွေအဲ့ဒီမှာ ရုပ်ကသူ့အလိုလိုပေါ်ပြလာလိမ့်မယ်အဲ့ဒီပေါ်ပြလာတဲ့နေရာလေးမှာညံကစိုက်လိုက်ပါနော်မျက်နာကပေါ်ရင်အဲ့မျက်နာရောရောရောမောမောပေါ်နေတဲ့နေရာလေးကိုညံစိုက်ပြီးအဲ့နေရာလေးကိုကြည့် တတိထားပြီးတော့အဲ့ဒီနေရာလေးကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးပါးမှာအနိစ္စတစ်လုံးနဲ့ကြည့်မယ်နော်အဲ့ဒီပေါ်လာတဲ့နေရာလေးရွရွလေးပေါ်လာတယ်မမမွားမွားလေးပေါ်လာတယ်တောက်နာလေးပေါ်လာတယ်တင်းနာလေးပေါ်လာတာလေးကိုညံတဲ့အဲ့ဒီနာလေးကိုတတိထားအဲ့ဒါလေးကိုတတိထားပြီးတာနဲ့တပြိုင်နက်တည်းအဲ့ဒီဟာလေးကဘာဖြစ်လဲအဲ့ရွရွမွားမွားလေးကမမြဲဘူးပြောင်းနေတာ အဲ့ဒါကိုအနေဆာအနေဆာအနေဆာလို့ပါဇက်နဲ့မယွတ်နဲ့အနေဆာမမြဲဘူးဆိုတဲ့သဘာဝရဲ့အနေဆာနဲ့ကြည့်သဘာဝရဲ့အနေဆာနဲ့ဆိုတော့မယွတ်နဲ့လို့ပြောတာညံနဲ့ပဲသိနေလို့ပြောတာညံကပဲအဲ့ဒါလေးမမြဲတာကိုသိတင်းတာလေးကနည်းနည်းလေးတင်းတာလေးတွေမြဲမြဲလေးတင်းတင်းတင်းတင်းသွားမမြဲတော့ဘူးလေအဲ့ဒီမမြဲတာကို ယရာပညာယပတ္တတိတဲ့အဲ့ဒါကိုညံနဲ့မြင်အောင်ကြည့်အဲ့ဒါကိုအနေဆာအနေဆာအနေဆာအနေဆာဒါကြီးကတော့ဩအနေဆာအနေဆာဆိုအဲ့လိုရွတ်ရမှာမဟုတ်ဘူးအနေဆာကဘာလဲမမြဲတာကိုပြောတာအနေဆာအနေဆာလို့ရွတ်ရင်အဲ့ဒါပြညတ်သူ့ရဲ့သဘောမမြဲတာလေပြောင်းလဲတာလေဖောက်ပြန်တာလေအဲ့ဒီရုပ်သဘောသူ့အတူဖောက်ပြန်ပြနေတာလေရုပ်သဘောက သူကသူယုံကလေးကနည်းနည်းလေးတင်းတယ်များများလေးတင်းတယ်ရွာရွာလေးပေါ်တယ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်တယ်ဒိတ်ကလေးဒိတ်ကလေးဒိတ်ကလေးပေါ်ရင်အဲ့ဒီပေါ်တဲ့ဒိတ်ကလေးဒိတ်ကလေးကမြဲမှမမြဲတာအဲ့ဒါယုတ်ကပေါ်ပြလိုက်တာယုတ်သဘောလေးကဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးရွာရွာမွားမွားတောင်းတဲ့သဘောတင်းတဲ့သဘောသဘောလေးတွေယုတ်ကပေါ်ပေါ်ပြနေပြီနော်အဲ့ဒီပေါ်ပြနေတဲ့ယုတ်တွေကိုညံလေးကအသာလေး ဟိုမြက်ကမ်းဘေးမှာကုန်းထိပ်ကနေမျက်ရည်တွေကိုထိုင်ကြည့်နေတာမျက်ရည်တွေဟာသူ့အတူဓာတ်တွေကပါလာလိုက်အမှိုက်တွေကပါလာလိုက်ရေလှိုင်းကြီးတွေကကြက်ခွတ်တွေနဲ့ရိုက်သွားလိုက် စေးသွားလိုက်ဟုံတိုင်းဟိုဘက်ရိုက်လိုက်ဒီဘက်ရိုက်လိုက်လိုင်းတွေပုတ်ရင်ခိုက်ရင်းနဲ့ပဲတခါတဲ့ရေတွေစီးဆင်းသွားတာကိုအပေါ်ကကြည့်နေတဲ့ကဲ့သို့အခုလည်းပဲဘာမှကိုတပည့်တော်ကမတွေ့သေးဘူးဖေဟာ မတွေ့သေးဘူးဆိုရင်နှာသီးဝလေလေဝင်နာသည်ထွက်တာသည်ဝင်နာသည်ထွက်တာသည်သိနေပါအဲ့သိနေရင်သိနေရင်တဲ့သူ့အလိုလို ခေါင်းကပေါ်ပေါ်ရင်ဘတ်ကပေါ်ပေါ်မျက်နှာပေါ်ပေါ်ခြေထောက်ကပေါ်ပေါ်တနေရာကနေပြီးတော့တင်းသဘောတောင့်သဘောနော်ဒိတ်ဒိတ်ရိတ်ရိတ်ရွာရွာမွားမွားဆိုပြီးတော့အဲ့ဒီမှာဖောက်ပြန်တတ်တဲ့ရုပ်သဘောအစုတွေသူ့အလိုလိုပေါ်လာပါလိမ့်မယ်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 အနေဆာအနေဆာလို့မရွတ်စေချင်တာနော်အနေဆာရဲ့သဘောကိုတော့သိရမှာအနေဆာဆိုတာဘာလဲမမြဲတာမမြဲတာကို အနေဆာလို့ခေါ်တဲ့အခါကျတော့အခုဒိတ်ကလည်းပေါ်တယ်အဲ့ဒါလေးကပေါ်ပြီးပြောက်တာအဲ့ဒီနောက်ထပ်တစ်ခါဒိတ်ကလည်းပေါ်တယ်ဒိတ်ကလည်းပေါ်တဲ့ပေါ်တဲ့ဟာလေးကဘာလဲပေါ်ပြီးပြောက်ပေါ်ပြီးပြောက်လို့အဲ့ဒါကိုဖះကသဗ္ဗေသင်္ခါရာ အနေဆာတဲ့ဟော အလုံးစုံသောသင်္ခါရတရားတွေဟာချက်သားတို့အနိစ္စမမြဲဘူးတဲ့ယရာပညာယပတ္တတိအဲ့ဒီမမြဲတာကိုဉာဏ်ပညာနဲ့မြင်အောင်ကြည့်ပါတဲ့ဒါဖះဟောခဲ့တဲ့ဇကာလူတိုင်းရတဲ့ဇကာတဗေသင်္ခါရအနိစ္စလူတိုင်းရတယ်နော်အဲ့တော့အဲ့ဒါကြောင့်မို့ဦးဇင်းပြညတ်လို့မတင်တဲ့ရုပ်ပရမတ်သဘောရဲ့ဖောက်ပြန်ပြောင်းလဲနေတာဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမွားမွားမွားမွားအဲ့ဒါကို ဘလို့လိုက်စေခြင်းလဲဆိုတကောလုံးလိုက်စေခြင်းနော်ရင်ညွန့်အစပေါ်တဲ့ပုဂ္ဂိုလ်ကရင်ညွန့်လေးရနေမှာဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့အဲ့ဒီဒိတ်ဒိတ်နဲ့ရုပ်သဘောတွေပြောင်းပြောင်းပြောင်းပြောင်းနေတဲ့ပရမတ်ရုပ်တွေကိုညံနဲ့စိုက်ပြီးတော့ကြည်ရင်းနဲ့အော်မမြဲပါလားသူသဘောသူဖောက်ပြန်ပြောင်းလဲနေတဲ့အနိစ္စသဘောပါလားလို့ညံကအနိစ္စသဘောလေးနဲ့ကြည်ရင်းကြည်ရင်းကြည်ရင်းကြည်နဲ့အဲ့ဒီမှာကြည်ရင်းကြည်ရင်းကြည်နဲ့တခါတဲ့ရင်ပတ်ကြီးတစ်ခုလုံးဟာတခါတဲ့ အကျယ်ကြီးပြန့်လာပြီးဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်ဒိန်နဲ့အဲ့ဒါကြီးဖြစ်လာမယ်အဲ့ဒီကနေကိုကရင်ဘက်ကစကြည့်တဲ့ပုဂ္ဂိုလ်အောက်ပိုင်းကိုကြည့်မလားအောက်ပိုင်းဘက်ကိုဆွဲကြည့်ကိုကအဲ့ဒီတဒိတ်ဒိတ်တရိပ်ရိပ်နဲ့အဲ့ဒီဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေကိုလိုက်ကြည့်ရင်ကြည့်ရင်ကြည့်ရင်ကြည့်ရင်နဲ့ဦးဇင်းတော်တရားတော်မတွေအဲ့တော့အောက်ပိုင်းနေကြည့်ရင်ကြည့်ရင်နဲ့အဲ့ဒီမှာခါတယ်ဝမ်ပိုက်တယ်နော်အဲ့ဒီကနေမှပေါင်တယ်ခြေထောက်တယ်ဒီကြည့်ရင်ကြည့်ရင်နဲ့အကုန်လုံးတခါတည်း ဟိုဦးဇင်းတို့ထင်းတုံးကြီးတစ်ခုကိုမီးရှို့လိုက်တဲ့အခါကျတော့မီးရှို့ရင်ရှို့ရင်နဲ့လောင်တဲ့ဟာတွေလည်းလောင်သွားတာပေါ့တချို့တွေမလောင်သေးတဲ့နေရာလည်းကြံပါပဲအဲ့တော့ကိုကခန္ဓာကိုယ်ညံနဲ့လိုက်ကြည့်တဲ့အခါကျတော့ရုပ်တွေရဲ့ဖောက်ပြန်ပြောင်းလဲနေတာတချို့လေလေနေရာကျတော့လည်းရှုလို့ရကြင်မှရမယ်တချို့လေနေရာကျတော့ဖွာဖွာဖွာဖွာပေါ်လာမှာအဲ့ဒါမျိုးနဲ့တခါတဲ့အောက်ကနေပြီးတော့အထက်တွေပေါ်ပြန်ပေါ်ပြပြီးတော့အထက်တွေကြည့်ကြည့်ကျင်တာကတကိုယ်လုံးကိုကြည့်ကျင်တာ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 တောင်းလိုက်တင်းလိုက်တခါတဲ့ခေါင်းကြီးတွေများဟိုကြက်ပုံဂျိုးကြီးတွေနဲ့တခါတဲ့စီးထားသလိုနေတာတခါတဲ့တင်းပြီးတော့အဲ့ဒီကြရင်သူကဓာတ်လက္ခဏာကနည်းနည်းတော့သူကအာဒီသဘောက အရန်ကြီးအဲ့ဒီမှာဒီကခေါင်းကကိုကညံနဲ့ကြည့်တဲ့အခါကျအရန်ကြီးတင်းပြီးတော့ကြက်ပေါင်ကြီးတွေနဲ့စီးသလိုဖြစ်လာစီးသလိုဖြစ်လာတင်းတယ်တင်းတယ်တင်းတယ်လို့သွားမပေးနဲ့နော်အဲ့ဒါကြီးကိုတင်းလာတဲ့ဟာကြီးကိုတင်းတယ်တင်းတယ်လို့ပြင်ပိုတင်းလာတာနော် ကြိုက်တယ်ကြိုက်တယ်ဆိုရင်ပိုကြိုက်လာတာအဲ့တော့အဲ့ဒါကိုတင်းတယ်လို့မပင်းနဲ့တောင့်တယ်လို့တင်ညာမပင်းနဲ့သူ့သဘောသူပေါ်ပြလာတဲ့ရုပ်သဘောတွေမှာတောင့်လာတဲ့သဘောတင်းလာတဲ့သဘောလေးအပေါ်မှာအနှိမ့်စလက္ခဏာလေးနဲ့ပဲကြည့်။အော်မမြဲပါလားမမြဲပါလားအနှိမ့်စပါလားလို့အနှိမ့်စအနှိမ့်စလို့ကြည့်လိုက်လို့ရှိရင်အဲ့တင်းလာကြီးကပျောက်ထွက်သွားတာ။အဲ့ဒီကနေမှတခါတည်းရိတ်ရိတ်ရိတ်ရိတ်ရိတ်ရွရွရွပေါ်တာ။ဦးစင်းအရင်တော့က အိန္ဒိယမှာကလကတာတက္ကသိုလ်မှာဒေါက်တာဘွဲ့လုပ်ပြီးနေရင်းနဲ့တရက်ကျတော့ဦးသိန်းကတရားတွေထိုင်တဲ့ခါကျတော့ငါသမာဓိကမရဘူးငါဘယ်လိုလုပ်ရရင်ကောင်းမလဲဆိုတော့နာသီဝမှာလေကဝင်တယ်ထွက်တယ်ကိုဦးသိန်းကရိုးရိုးဝင်လေထွက်လေမမှတ်ဖဲနဲ့ဦးသိန်းကအဲ့ဒီမှာဝင်တဲ့လေလေးကြည့်လိုက်တယ်အေးတယ်ဝင်တဲ့လေလေးကထွက်တဲ့လေလေးကြည့်လိုက်တယ်ပူတယ်ဆိုတော့ဦးသိန်းကအဲ့ဒီအပူဓာတ်လေးကိုကြည့်ရတာဦးသိန်းကပေါ်ပြီးတော့ ငါတမာရီရတယ်ဒါလေးကကြည့်ရတာငါပိုကောင်းတယ်ဆိုပြီးတော့အဲ့ဒီတော့ကတခါတည်းနှာသီးဝလေးလေးထွက်တာလေးပဲကြည့်တယ်ဆိုတော့ပူတာပေါ့ပူတဲ့ဟာလေးကနှာသီးဝထိတ်လေးမှာဝိုင်းပြီးတော့အဲ့နာတစ်ခုမှာတခါတည်းလာပြီးတော့ဟိုမီးနဲ့ဟတ်နေသလိုပဲပူပူပူပူပူပြီးတော့အဲ့ဒီကနေဖြန့်ဖြန့်ဖြန့်ဖြန့်ကြီးအဲ့ရယူပူတယ်ပူတယ်ပူတယ်ဆိုပြီးတော့ဦးစင်းကဖြန့်ကြီးဖြန့်ကြီးဖြန့်ကြီးတော့ခေါင်းကြီးတစ်ကောင်လုံးအကုန်လုံးပြန်ပြန်ပြန်ပြန်ပြီးခန္ဓာကိုယ်ကြီးတစ်ခုလုံး မီးလောင်နဲ့မီးလောင်ပြင်ကြီးထဲမှာရောက်သွားတယ်လို့တကောလုံးပူလောင်သွားတာအဲ့ဒါနဲ့ပူလောင်ပြီးတော့တခါတည်းဟိုမှာဟိုတက်ကိုင်းအစောကိုမီးထဲပြစ်ထည့်လိုက်တဲ့အခါကျတော့တက်ကိုင်းကြီးကလိန်တော့ပြီးတော့သွားတယ်လို့ပဲဦးစင်းခန္ဓာကိုကအဲ့ဒီအပူလိုင်းကိုဦးစင်းကလိုက်တာလိုက်ရင်လိုက်ရင်လိုက်ရင်လိုက်ရင်နဲ့အပူလိုင်းကိုလိုက်လိုက်တာကနေမှတခါတည်းခန္ဓာကိုယ်ကြီးတစ်ခုလောမီးလောင်တယ်လို့ဖြစ်ပြီးတော့အကုန်လုံးလိန်တွန့်သွားတာဘုံကျော်လိန်လို့ကိုတခါတည်းလိန်ချိုးတာ အာဘာမှကိုကကိုအဲ့ဒါကဲသူတော်သူနေပါစေတော့ဆိုပြီးတော့ဒီတိုင်းပဲနေလိုက်တာအာတကောလုံးဇက်တွေလိန်ခါတွေလိန်တကောလုံးလိန်တွန်းပြီးတော့မှအဲ့ဒီကနေတော့ကြတော့ပြီးသွားတော့အစပြန်ရောက်သွားပြန်ရောပြန်ရောက်သွားတခါပြန်ပြီးတော့ပူတာပြန်မှတ်လိုက်ပြန်ရောအရန်ကြီးတကောလုံးပိုးလာပြီဆိုရင်တခါတည်းအဲ့ဒီမှာတကောလုံးမီးလောင်သလိုဖြစ်ပြီးတော့တခါတည်းလိန်တွန်းသွားပြန်ရောအဲ့လိုနဲ့ဦးသိန်းအဲ့ဒီအလောက်ကိုလုံတာ6လလောက်ကြာတယ် 6လလောက်ကြာတော့ရှေ့လည်းဘလို့တက်ရမှလည်းမသိဘူးဓာတ်မှလည်းမသိသေးဘူးအဲ့ဒီချိန်တုန်းကရှုလည်းမရှုတတ်သေးဘူးအဲ့ဒါနဲ့တရက်ကြတော့ဟိုနီပေါ်ဘက်ကတရားပြဆရာတော်ကြီးတစ်ပါးကာလကတာမှာရောက်မယ်တဲ့ဆိုတော့အဲ့မှာဘုန်းကြီးเจ้าမှာမြန်မာဘုန်းကြီးเจ้าတဲမယ်ဆိုတော့ဦးသိန်းနေတဲ့နေရာနေအဲ့ဒါနဲ့သွားကိုစောင့်ရတာကဲတရားပြဆရာတော်ကြီးငါသွားမေးမယ်လို့ငါဖြစ်နေတဲ့အခက်အခဲကြီးငါဘလို့ကြော်လွှားမှလည်းမသိဘူးဆိုပြီးတော့ အဲ့ဒါနဲ့ဦးစင်းစောင်းပြီးဆရာတော်ကြီးရောက်တော့အဲ့ဒါနဲ့ဆရာတော်ဖျားတပည့်တော်တရားတွေကိုယ့်အကိုလုံနေတာပါဖျားနီလန်းလည်းသိလို့တော့မဟုတ်ပါဘူးဒါပေမဲ့တနေ့တနေ့ကိုယ့်အနဲ့ကိုတရားမလုပ်ဖဲမနေကျင်လို့တာတပည့်တော်ကြိုးစားပြီးလုံနေတာတပည့်တော်အခက်ခဲကြီးကတော့ဒလိုဒလိုတွေဖြစ်နေပါတယ်ဖျားဆိုပြီးတော့ ကိုကအဲ့နဲ့ဆရာတော်ကြီးရှောက်တာဆရာတော်ကြီးကလည်းဓကမထမ်းနေ तू ကမရှုရှာဘူးဟောမရှုရှာဘူးတော့ဦးသင်ကတော့ဝါသာအာရနဲ့ရှောက်တာဆရာတော်ကပြီးတာဦးအရှင်ဖျားတဲ့တပည့်တော်လည်းမသိဘူးတဲ့ဟာအဲ့ခက်နေပြီအဲ့ဒါနဲ့နောက်တော့ဟိုမျက်နာလည်းပူသွားတာပေါ့နော်ကိုကလည်းတကယ်သိကျင်လို့သွားမိတာ तू ကလည်းမပြေနိုင်ကြဘူးဖြစ်သွားတာဟိုဩရပါတယ်ဖျားလို့တပည့်တော်ကလည်းဘာရလို့မဟုတ်ပါဘူးတမာတိကိုလိုချင်လို့ တပြည့်တော်ကမွေးရဲနဲ့တကောလုံးကိုအဲ့လိုဖြစ်တာကိုတပြည့်တော်တွေ့လို့ပါဘုရားဆိုပြီးတော့အဲ့ဒါနဲ့အဲ့တုန်းကအဖြစ်မရခဲ့ဘူးပေါ့နော်နောက်တော့မှလုံရင်းလုံရင်းနဲ့သူကအဲ့ဒီမှာခန္ဓာရဲ့ဓာတ်သဘောတွေကဒီတင်းတဲ့သဘောတင်းတဲ့သဘောတွေကိုလှုပ်လွန်းအားကြီးရင်အဲ့ပေါ်မှာစိတ်ကအာယုံပြုတ်လိုက်တာနဲ့ပိုးပိုးပိုးပိုးပြီးတင်းထွက်သွားတာကိုအဲ့ဒါကိုပြန်ပြီးတော့ပျော့တဲ့သဘောနဲ့ပြန်ရှုပူတဲ့သဘောတွေအဲ့ဒီမှာအတင်းမီးဟုံးတောက်တယ်လို့ဖြစ်တယ်ဆိုတေဇော မှာအပူအေးနှမျောရှိတာကိုအဲ့တော့အပူမမှတ်ဖက်နဲ့အေးပြန်မှတ်လိုက်ရင်ပြန်ငြိမ့်သွားမှာလေအဲ့ဒါကိုမသိခဲ့တာအရင်ကဓာတ်တွေမညှိခဲ့တတ်တာပေါ့နော်အခုလည်းဒီကြောင့်မို့အခုခေါင်းမှာသူကတင်းတယ်တင်းတယ်ဆိုပြီးတော့သဘောလေးပေါ်ပြရင်အခုကဓာတ်ကိုလည်းမကြည့်တော့နဲ့ရုပ်ကိုကြည့်ချင်တာအခုကကျတော့အဲ့ပြောင်းတဲ့သဘောလေးကိုကြည့်ချင်တာအဲ့ဒီပြောင်းတဲ့သဘောလေးကြည်ရင်ကြည်ရင်လည်းအဲ့ဒါတွေကတခါတည်းပိုးပိုးတင်းလာတာတွေပိုးပိုးပိုးလာတာတွေအဲ့ဒါပေါ်လာမှာပေါ်လာမှာပေါ်လာလို့ရှိရင် တင်းနဲ့တင်းတယ်လို့မသိနဲ့တောက်နဲ့တောက်တယ်လို့မသိနဲ့ပူတယ်ပူတယ်လို့မရှုတော့နဲ့ဘာလောက်ရမှာလဲရုပ်ရဲ့ပြောင်းလဲတဲ့သဘောလေးကိုကိုကအသာလေးမြင်အောင်ကြည့်အော်ရုပ်သဘောတွေသူ့သဘောသူဖောက်ပြန်နေတယ်အဲ့ဒီရုပ်ဖောက်ပြန်တာတွေကိုကကြည့်နေတဲ့အခါကျတော့မမြဲပါလားဆိုတော့အနိစ္စကိုမြင်အောင်ကြည့်တာအောက်က ရုပ်ကဖောက်ပြန်ပြတာအဲ့ဒါကို အနိစ္စလက္ခဏာနဲ့မြင်အောင်ကြည့်တာနော်အနိစ္စလက္ခဏာအဲ့ဒီရုပ်ဟာ ပြောင်းလဲသွားတဲ့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 အဲ့ဒီမှာဦးဇင်းတို့ဒကာဒကမတွေရုပ်ပေါ်မှာအနိစ္စလက္ခဏာညာကိုပိုင်းပိုင်းခြားခြားရလာလိမ့်မယ်ရုပ်အပေါ်မှာအဲ့ဒီအနိစ္စလက္ခဏာညာပိုင်းပိုင်းခြားခြားရလာတဲ့ဒကာဒကမတွေပြီးတဲ့အခါကျမှနံပိုင်းကိုတက်ပြီးတော့ရှုမယ်ဆိုရှုပါအခုလောလောဆယ်နော်အဲ့ဒီရုပ်ကမထမ်းလေးကိုပဲသေးသေးခြားခြားပိုင်းပိုင်းခြားခြားနဲ့မြင်အောင်တဆင်ပြီးတဆင်လောက်ကြည့်ကြပါလို့ဦးဇင်းကမေတ္တာရက်ခံညင်ပါတယ်။ဘာကြောင့်လဲဆိုတော့ ငါအခုနာရှုလိုက်အခုဝေဒနာရှုလိုက်အဲ့တော့ကိုယ့်ရဲ့ရုပ်ရဲ့ဖောက်ပြန်တာလဲသေချာမသိနှစ်တည်ကြာလာပြီးတော့အနိစ္စလက္ခဏာညာလဲမပေါက်အနိစ္စလက္ခဏာညာအကြိမ်ကြိမ်အကြိမ်ကြိမ်ခန္ဓာကြီးတစ်ခုလုံးကိုတခါတည်းအာခေါင်းကနေခြေထောက်ခြေထောက်ကနေခေါင်းဒီတကောလုံးကိုပေါ်သည်မြကိုအနိစ္စအနိစ္စအနိစ္စအဲ့ဒီရုပ်တွေပေါ်နေသည်မြပြောင်းလဲနေသည်မြဟာအကုန်လုံးအနိစ္စသဘောပဲဆိုတာကိုညံနဲ့ပိုင်ပိုင်ခြားခြားကို तू ကတခါတည်းအကုန်ကြည့် ဘယ်နာစကြည့်ရမယ်ပြောတာမဟုတ်ဘူးနော်ပေါ်တဲ့နေရာစကြည့်နော်ပေါ်တဲ့နေရာစကြည့်မပေါ်သေးဘူးဆိုရင်နာသီဝဝင်နာသီထွက်တာသီဝင်နာသီထွက်တာသီဘာမှမပေါ်သေးရင်နော်ဝင်နာသီထွက်တာသီသိနေပါပြီးရင်သူ့အလိုလိုဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာသူ့အလိုလိုပေါ်လာလိမ့်မယ်အဲပေါ်လာပြီဆိုရင်ဦးဇင်းတို့အရင်တော့ကတော့ကာနုပဒနာဆရာတော်ကြီးတွေရှုခွဲဆိုရင်အကုန်လုံးကိုဓာတ်ကြီးလေးပါးတွေအကုန်လိုက်ရှုခိုင်းတာနော်အကုန်လုံးအဲ့ဒါရှုခိုင်းတယ်အဲပြောင်းနေတာတွေအကုန်ရှုခိုင်းတယ် အဲ့တော့ဦးဇင်းတို့ဒကာဒကမတွေဦးဇင်းကအခုလုံးထွေးနေလို့အဲ့ဒါကြောင့်မို့ဒီအပိုင်းလေးကိုအရင်ဆုံးရုပ်ကိုမြင်အောင်ကြည့်မယ်တကောလုံးအဲ့တော့တမာရီရှိရင်မြင်တယ်တမာရီကိုအရင်မွေးပါတမာရီမွေးပြီးတော့တမာရီအားကောင်းလာလို့ရှိရင်မျက်နာပေါ်ရင်ပေါ်မယ်ခေါင်းကပေါ်ရင်ပေါ်မယ်ရင်ဘက်ကပေါ်ရင်ပေါ်မယ်အောက်ကခြေထောက်တွေနေရာတွေကပေါ်ရင်ပေါ်မယ်တောင့်လာတဲ့သဘောတွေတင်းလာတဲ့သဘောတွေနော်ရားလာတဲ့သဘောတွေရွရွမွားမွားတောင့်တောင့်တင်းတင်းပူတယ် ထုံတယ်တမျိုးပြီးတမျိုးလက္ခဏာလေးတွေကသူ့သဘောသူ ပေါ်ပြလာရင်အဲ့ဒါလေးကိုကြည့်ကြည့်ရင်အဲ့ဒါလေးဟာမမြဲတဲ့ရုပ်ရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေညံနဲ့မြင်လာမယ်အဲ့ဒီမြင်နေတဲ့အခါကျအဲ့ဒါလေးကိုညံနဲ့ကြည့်လို့မြင်တာသည်မမြဲတာမြင်အဲ့ဒါကို အနိစ္စဟော အနိစ္စလက္ခဏာညံအဲ့ဒါလေးနဲ့ပဲသူကသူဒိတ်ဒိတ်ဒိတ်ဒိတ်နဲ့ဩမမြဲတဲ့အနိစ္စသဘောတွေပါလားသူသဘောသူ ပြောင်းလဲနေပါလားပြောင်းလဲနေတာတဘာဝရဲ့ပြောင်းလဲနေတာဒီပင်လျင်ဖခင်ကပြညတ်လို့အနိစ္စလို့ပြောလိုက်တာနော်အဲ့ဒီလိုအမျက်မပြတ်ဒလဇဖောက်ပြန်ပြောင်းလဲဖောက်ပြန်ပြောင်းလဲဖောက်ပြန်ပြောင်းလဲလို့အရာကြီးပေါ်မှာရှူရင်းရှူရင်းရှူရင်းနဲ့ညင်းငွေလာတာဒီဒုက္ခလို့ပြောတာသင်္ခါရဒုက္ခဆိုတာအဲ့ဒီဖြစ်တာကြီးပြက်တာကြီးပေါ်မှာညင်းငွေသွားတာ အော်တနေ့တနေ့ကြည်လိုက်ရင်တရားထိုင်တဲ့အခါကျတော့ဒီရှုွက်လေးနဲ့လှုပ်ကြည့်နော်လှုပ်ကြည့်တဲ့အခါကျတော့တရားထိုင်ရမှာမပြင်းတော့ဘူးဘာလို့လဲကိုကဒါလေးပဲထိုင်ပြီးတော့ကြည်နေဘာမှမတွေ့သေးဘူးဆိုရင်နာသီဝါလေးဝင်နာသီတယ်ထွက်တာသီတယ်ဝင်နာသီထွက်တာသီသီသီရင်းနဲ့သူကသူခန္ဓာကြီးကပေါ်ပြလာပြီပေါ်ပြလာပြီဆိုရင်ကာယေသဘာဝဝိဒိတ်တော်ပဲဒါဖះပြောထားတဲ့အတိုင်းပဲပေါ်တာကိုဒါလိုက်တော့ပေါ်တဲ့နေရာကနေဘလို့လိုက်တကောလုံးကို ခေါင်းကိုခြေလက်နောက်ဆုံးအကုန်ပြောက်ပြီးတော့အဲ့ရွာရွာမွားမွားတောက်တောက်တင်းတင်းလေးတွေဖောက်ပြန်ပြောင်းလဲနေတာကြီးပဲနောက်ဆုံးမြင်သွားမှာအဲ့ဒီနေရာထိရောက်သွားအောင်ကိုဒကာဒကမတွေအဲ့ဒီရုပ်လက္ခဏာလေးကိုပဲသေးသေးချာချာပိုင်ပိုင်နိုင်နိုင်လေးနဲ့ဖမ်းပြီးတော့ရှုပါအဲ့ဒီလိုရုပ်ရသူအသူရိတ်ရိတ်ဒိတ်ဒိတ်ရွာရွာမွားမွားတောင်းသဘောတင်းသဘောပူသဘောအဲသဘောသဘောတွေပေါ်ပေါ်ပေါ်ပေါ်ပြီးတော့ဖောက်ပြန်ပြောင်းလဲပြီးနေတဲ့ အော်ကလာပရုပ်လေးတွေသူ့သဘောသူဆောင်းနေပါလားသူ့လောက်သူလောက်နေပါလားဒါလေးတွေကမမြဲပါလားလို့အနေဆာအနေဆာအနေဆာဆိုပြီးတော့အဲ့ဒီအနေဆာလက္ခဏာညံလေးကိုတာညံကနေသိနေပါလိုက်လဲရွတ်ဖို့မလိုပါဘူးအဲ့လိုရွတ်နေဟိုစောင်းပြီးတော့ကြည်နေရင်ကြည်နေရင်နဲ့အဲ့ဒီမှာပထမတော့ခေါင်းပိုင်းကိုယ်ပိုင်းခြေပိုင်းပါသေးတယ်ပညာတင်သေးတယ်နောက်ပိုင်းကျတော့ရွာရွာမွားမွားတောင်းတောင်းတင်းတင်းပူတာထုံတာ အဲ့ဒါရဲ့သဘောပဲကြည့်နေတဲ့ခါကျတော့အဲ့မှာခေါင်းတွေကိုယ်တွေခြေတွေလက်တွေတန်တန်နမိတ်တွေအကုန်ပြောက်မယ်တဖြည်းဖြည်းနဲ့ပညာတွေကွာလာမှာပေါ့နော်ပညာတွေကွာလာပြီးတော့အဲ့အနိစ္စဆိုတဲ့ဝိဇာညာအတိညာလေးပဲသူကတင်းနေတော့မှာအကောင်လုံးခန္ဓာကိုယ်ကြီးတစ်ခုလုံးကြည်ရင်ကြည်ရင်ကြည်ရင်နဲ့သူသူဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့တခါတဲ့ကိုယ်ခန္ဓာကိုယ်ကြီးတွေမှာသူ့ဟာသူလက္ခဏာတွေပြလာပါလိမ့်မယ်နော် အဲ့ဒီလိုပြလာတဲ့အခါကျတော့အော်မမြဲတဲ့အနေဆာပါလားအနေဆာပါလားအနေဆာပါလားဆိုပြီးတော့မမြဲတာတွေကိုပဲဒါပြည့်ညက်လို့ပြောနေရတာနော်အနေဆာဆိုတာမမြဲတာတွေပဲငုံတုတ်ကြီးတွေထိုင်ကြည့်နေရင်းနဲ့အဲ့ဒီမှာဒုက္ခလက္ခဏာဉာဏ်တွေလည်းမြင်လာတယ်ခေါင်းတွေကိုယ်တွေခြေတွေလက်တွေမရှိတော့အော်ဘယ်မှာလဲငါ့ကိုဘယ်မှာလဲငါ့ဥစ္စာဘယ်မှာလဲငါပိုင်တာငါပိုင်တာမရှိငါဆိုင်တာမရှိငါအစိုးမရပါလားဆိုတော့ဟောအနတ္တလက္ခဏာဉာဏ်တွေသူ့ဟာသူပေါက်လာလိမ့်မယ် အဲ့တော့ဒီနေ့ရှုရမှာကဒုက္ခလည်းမရှုနဲ့အောင်အနတ္တလည်းမရှုနဲ့အောင်ဘာကိုရှုရမှာလဲအနေဆာလက္ခဏာညာအနေဆာဆိုတဲ့တလုံးလေးနဲ့ပဲဦးဇင်းတော်တရားဓမ္မတွေပရမတ်ယုတ်တွေရဲ့ဖောက်ပြန်တာတွေပြောင်းလဲတာတွေရဲ့အပေါ်မှာနော်ပရမတ်ယုတ်တွေရဲ့အပေါ်မှာညံနဲ့စိုက်ပြီးတော့မြင်အောင်ကြည့်ပါကြည်ရင်ကြည်ရင်ကြည်ရင်နဲ့အခုပြန်ပြီးတော့ထပ်ပြောမယ်စစချင်းကနာသီဝဝင်လေထွက်လေလေးကိုပဲတတိထားပါ အဲ့လိုတတိထားတတိထားရင်းနဲ့ခန္ဓာကြီးကသူ့လိုလိုပြလာလိမ့်မယ်ရင်ညွှန်းကစပြရင်ရင်ညွှန်းကနေပြီးတော့စကြည့်အဲ့ဒီကြည်ရဲကြည်ရဲနဲ့ကြယ်ပြန့်လာလို့ရှိရင်အဲ့ရတဲ့ဒိတ်ဒိတ်ဒိတ်ဒိတ်ရဲရဲရွာရွာမောမောအဲ့ဒါတွေကတခါတဲ့အထက်ပိုင်းကိုတက်သွားရင်အထက်ပိုင်းမှာတကိုယ်လုံးလိုက်ကြည့်အောက်ပိုင်းကိုဆင်းသွားရင်အောက်ပိုင်းကိုလိုက်ကြည့်ကြည့်ရမှာကခန္ဓာကြီးတစ်ခုလုံးအကုန်လုံးကြောတွေရောဂုတ်တွေရောခေါင်းတွေရောနောက်ပိုင်းကျတော့ခေါင်းကိုခြေလက်အဲ့ဒါတွေမရှိတော့ဘဲနဲ့အဲ့ဒီယုတ်ကလာပတွေအားလုံးရဲ့ ဖောက်ပြန်ပြောင်းလဲပြီးနေတာကိုပဲအဲ့ဒါကိုပဲအဲ့ဒါညံနဲ့မမြင်မချင်းညံနဲ့အနိစ္စတလုံးကိုကိုင်ပြီးတော့ရှုပါအကယ်၍အဲ့ဒါတွေပြီးတော့မမြင်သေးဘူးဖေ။မမြင်သေးဘူးဆိုလို့ရှိရင်နာသီဝါကိုပြန်ကပ်တတိလေးပြန်ထားတတိလေးပြန်ထားအားကောင်းလာရင်သူ့အတူတောင်းသဘောလေးတွေတင်းသဘောလေးတွေရိတ်ရိတ်ရွရွဒိတ်ဒိတ်ဆိုတာလေးတွေတမျိုးပြီးတမျိုးသူ့အတူပေါ်ပေါ်ပေါ်ပေါ်လာပေါ်လာအဲ့ဒါလေးကိုတတိထားစောင့်ကြည့်။ အနိစ္စတလုံးနဲ့ကြည်ကြည့်တဲ့နေရာမှာနော်အော်မမြဲပါလားမမြဲပါလားအနိစ္စပါလားအော်အနိစ္စသဘောသူသဘောသူမမြဲပါလားမမြဲပါလားဆိုတာလေးကိုပဲအနိစ္စညံလင်းနဲ့တင်းပြီးတော့သေးသေးခြားခြားလေးတာအဲ့ဒီလက္ခဏာကိုသုံးသပ်ပြီးတော့ဦးဇင်းတော်ဒကာဒကမတွေသွားရင်အဲ့ဒါရုပ်ရဲ့လက္ခဏာကို ပိုင်းခြားသိတဲ့ပုဂ္ဂိုလ်เนาะအဲ့ဒီကြမှာရုပ်ကို ပိုင်းခြားသိရင် ရုပ်ပြောင်းတိုင်းပြောင်းတိုင်းပြောင်းပြောင်းတိုင်းပြောင်းတိုင်းနေမှာနံလေးတွေကပြောင်းပြောင်းညွတ်တဲ့အဲ့ဒီမှာနံရဲ့လက္ခဏာကိုလည်းဆက်ရှုလို့ရတယ်အဲ့ဒီယုံနာနှစ်ပါးပေါ်မှာခံစားပြီးပြတ်တဲ့ဝေဒနာရဲ့လက္ခဏာကိုလည်းရှုလို့ရပါတယ်ဒါကြောင့်မို့အခြေခံဖြစ်တဲ့ဒီယုတ်ကိုမှပိုင်းခြားပြီးတော့အဲ့ဒီယုတ်ရဲ့ဘလောက်ထိဖြစ်တယ်ဘလောက်ထိပြတ်တယ်ဆိုတာလက်တွေ့ဥစဉ်မေးနေမှာဒကာဒကမတွေကိုခန္ဓာကိုယ်ကနေဖြေဥစဉ်ကအခုပြောလိုက်လို့ရှင်ဟိုနောက်ကနေစကားနောက်လိုက်ပြီးဖြေမှာစိုးလို့ နော်အဲ့တော့ကိုယ်ခန္ဓာကိုယ်မှာတရားရှာတာကကိုယ်ခန္ဓာကိုယ်ရင်းရှာမှာအဲ့ဒီကြမှာအဲ့ဒီရုပ်တရားဘလို့လက္ခဏာတွေဘလို့ဖောက်ပြန်နေပါတယ်ဆိုတာကိုယ့်ရဲ့ဉာဏ်နဲ့ကိုပိုင်ပိုင်ခြားကြည့်တော့မှအော်မှန်လိုက်တာဒီရုပ်တဲ့ဒီနာနေဆိုတာမြဲတယ်ဆိုတာခြေပြားနေဆံပြားဒီဘာတစ်ခုမှမရှိပါလားသူကသူမမြဲတဲ့အနိစ္စသဘောကြီးပဲရှိပါလားဆိုပြီးတော့အဲ့ဒီအနိစ္စဝိဇ္ဇာဉာဏ်ကြီးတာပေါက်မြောက်အောင်တာကြောသားပြီးတော့ရှုပ်ရင် အဲ့ဒါရုပ်တလုံးရဲ့အပေါ်မှာဦးဇင်းတို့ဒကာဒကမတွေပိုင်ပိုင်ခြားခြားသိလာပါမယ်အဲ့ဒီကြတော့အော်ရုပ်တွေဟာဒလိုကိုဖောက်ပြန်ဒလိုပြောင်းလဲပြီးတော့ဒလိုတွေဖြစ်နေပါလားခန္ဓာကြီးကိုကြည့်လိုက်တယ်ဆိုလို့ချင်းခေါင်းလိုမမြင်တော့ဘူးခြေလိုမမြင်တော့ဘူးအစတော့အခုခေါင်းမြင်သေးတယ်ခြေမြင်သေးတယ်လက်မြင်သေးတယ်အဲ့ဒါပြညတ်နောက်ပိုင်းကျတော့ကြည့်လိုက်တာနဲ့အဲ့ဒီမှာရွာရွာမောမောတွေရဲ့အဲ့မှာဖောက်ပြန်ပြောင်းလဲနေတဲ့သဘောရဲ့အနှိမ့်စပဲမြင်တော့တာဖောက်ပြန်ပြောင်းလဲနေတဲ့သဘာဝအနှိမ့်စပဲမြင်တော့တာခေါင်းကိုခြေလက်မမြင်တော့ဘူး အဲ့ဒီလိုတန်တန်ထိရောက်သွားအောင်လို့အခုဦးဇင်းတို့တရားဓမ္မတွေအနေစာတလုံးနဲ့ခန္ဓာကိုယ်မှာတင်ပြီးတော့ရှုပါကဲဒါလောက်ရှင်းတာအလုံးသဘောပေါက်ကြလားခန္ဓာကိုယ်ဧရိယာဘုတ်စိတ်တိုင်းကြအောင်ပြင်ပါ တောင့်လည်းမထားနဲ့တင်းလည်းမထားနဲ့ညှစ်လည်းမထားနဲ့ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်တက်တောင့်တက်တာလေးစိတ်တိုင်းကြအောင်တေချာပြည့်စင် ဘက်လက်ပေါ်ညာဘက်လက်ဖွာလေးထပ်ပြီးတင်လိုက်ပါခါကြီးကိုဆန့်လည်းမထားပါနဲ့ပုံမှန်တိုင်းလေးထန်နေကြအတိုင်းလေးခါကြီးတောင်းတင်းပြီးတော့ညှက်ထားတာလည်းမလုံးနဲ့ညနေကြောကြီးတွေတင်းထားတာလည်းမရှိသေးနဲ့ စိတ်ကိုငြိမ်းအောင်ထားလိုက်ပါ နာသီဝလေလေးမှာဝင်နိုင်သည့်ထွက်တိုင်းသည့်သူ့ရဲ့သဘာဝလေလေးရဲ့ဝင်နာထွက်တာကိုပဲသိနေပါဒါလေးနာသီဝလေးကပ်ပြီးတော့ဣရိယာပုဂ္ဂိုလ်တော့စိတ်တိုင်းကြအောင်ပြင်စိတ်တိုင်းကြပြီဆိုမှစပြီးတော့ရှုကိုယ့်ကိုလေလေးပဲသူ့သဘာဝလေလေးကိုလည်းဝင်နာသည့်ထွက်တာသည့်သဘာဝလေးကိုပဲသိနေပါ ဇီဝမှာလေးလေးတိုးပြီးဝင်သွားတာတိုးပြီးထွက်သွားတာပဲတတိပဲထားနေပါခန္ဓာကိုယ်ဘယ်မှအယုံမပြုတ်ပါနဲ့哦တရားသူသဘောသူဆောင်သွားပါလိမ့်မယ်ကိုယ့်အလုပ်ကနှာသီးဝထိကျက်လေးကိုပဲတတိထားပြီးတော့စောင့်ကြည့်နေပါ ဂ္ဂိုလ်ကပေါ်လဲပုဂ္ဂိုလ်ကပေါ်တာလိုက်ရှုဘာမှကိုမပေါ်တဲ့ပုဂ္ဂိုလ်နှာသီးဝါလေးမှာပဲကိုယ့်ကိုယ်တမာရီကိုရအောင်ယူတမာရီအားကောင်းရင်မြင်ရတယ်တမာရီအားမကောင်းရင်ခန္ဓာကိုယ်ရဲ့ဒါလေးပါရုပ်ရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေကိုမြင်အောင်ကြည့်လို့မရဘူးတမာရီကိုရအောင်ပြန်မွေးမြင်တဲ့ပုဂ္ဂိုလ်များအဲ့မြင်တဲ့နေရာကနေစောင့်ကြည့် သူ့သဘောသူပြောင်းနေတာလေးကိုကြည့်သူကပေါ်တဲ့နေရာကနေလိုက်တကိုယ်လုံးလိုက် ယနာတို့ခေါင်းတို့ရင်ဘတ်တို့တနေရာပေါ်ရင်ပေါ်တဲ့နေရာလေးကိုဒါလေးတာပေါ်ကနေတတိလေးထကြည့်နေကြည့်နေရင်ကြည့်နေရင်နဲ့သူကလည်းသူသူသဘောသူပေါ်ပြနေလိမ့်မယ်ပေါ်ပြတဲ့နောက်တော့ညာတတိယကတ်ထားတွေးနေတာတွေရောနေတာရှောက်တွေးနေတာတွေမပါသေးနဲ့ တတိလေးကပြီးတော့သူ့ရဲ့မမြဲတဲ့အနိစ္စသဘောလေးအဲ့ဒါဒါကိုဒါတိုင်းဝိပဿနာရှုတာပဲရုပ်ရဲ့မမြဲတဲ့သဘောလေးကိုညံနဲ့မြောင်ကြည့်တယ်။ဩသူသဘောသူဖောက်ပြန်ပြောင်းလဲနေတာမမြဲပါလား။အိဋ္ဌာပါလား။အဲ့ဒါမမြဲတာကိုအိဋ္ဌာလို့ပြောတာ။အဲ့ဒီမမြဲတဲ့သဘောလေးကိုညံနဲ့ကြည့်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောမောတင်းတာလေးတွေတောင့်တာလေးတွေတမျိုးပြီးတမျိုး ဒီတစ်မျိုးပေါ်ပြီးနောက်တစ်မျိုးဒီတစ်မျိုးပေါ်ပြီးနောက်တစ်မျိုးတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြောင်းလဲရုပ်ရဲ့သဘာဝလက္ခဏာဖောက်ပြန်ပြောင်းလဲနေတာအဲ့ဒါမမြဲတော့အနေစာအဲ့ဒါလေးကိုမြင်အောင်ကြည့် ဆောင်သဘောတင်းသဘောသဘောလေးတွေပေါ်ပြတဲ့သဘောမြင်အောင်ကြည့်သဘောလေးတွေသူကသူပြောင်းနေတာမြင်အောင်ကြည့်ရမလှုပ်ပြလိုက်ပြင်ပြလိုက်မရတော့ကြည့်ရမရှိတော့ဘူးအဲ့ဒါသဘောလေးတွေသူသဘောသူပြောင်းပြောင်းပြောင်းပြောင်းနေညံထဲမှာပေါ်နေလိမ့်မယ်ညင်းနေလိမ့်မယ်အဲ့ဒါလေးကိုနေဆတလုံးနဲ့ဩမမြဲတဲ့ပြောင်းလဲနေတယ်ပါလားနေဆမမြဲခြင်းဆိုတာသူကသူဖောက်ပြန်ပြောင်းလဲနေလို့ဘုရားက အိဋ္ဆလို့ပြောတာအဲ့ဒါလေးကိုညံနဲ့မြင်အောင်ကြည့် အလုံးအိမ်လေးလေးတွေစစ်ထားလိုက်ကြပါ။ကောင်းကြီးတွေမောမနေပါသေးနဲ့။အိမ်လေးလေးတွေစစ်ထားလိုက်။ကြော်ရီဖြေချလျှော့ချအစတရားထိုင်တော့အတိုင်းလေးစိတ်ကိုငြိမ်ပြီးအေးနေအောင်ထားပြီးတော့အလုံးဖြုတ်လို့ရပါပြီ။